မဆင်မိုင်ကုန်းတော်စခန်းရိပ်တာမှလာရောက်ကြအဲဒီလာရောက်ကြတဲ့အခါမှာရည်ရွယ်ချက်တွေရှိကြမှာပါပဲဖယ်ရည်ရွယ်ချက်နဲ့လာတယ်လေဒီပဏိတာရမဆင်မိုင်ကုန်းတော်စခန်းရိပ်တာကိုပဏိတာရမဆင်မိုင်ကုန်းတော်စခန်းရိပ်တာမှာမိမိတို့ရည်မှန်းထားတဲ့အချိန်အတော်အတွင်းမှာဘာတွေလုပ်နေကြတာလဲလို့ယောဂီတွေမေးလို့ရှိရင်ယောဂီတွေဘယ်လိုဖြစ်မလို့ ယောဂီတွေဘာလုပ်နေရတော့ဒီဣဒ္ဓာထဲမှာဘာတရားအထုတ်တာလဲဝိပဿနာတရားယောဂီမှတ်တာပါလေဝိပဿနာလားမှတ်တာပါလေဖောင်းနဲ့မှတ်တယ်ပိန်နဲ့မှတ်တယ်အဲ့ဒါဝိပဿနာလားပါလေယောဂီတွေကိုလုံနေတဲ့အလုပ်တောင်ကိုကောင်းမပြောတဲ့ဘာလုံနေရလဲ တတိပဋ္ဌာန်ရှုနေတယ်ဟုတ်လားတတိပဋ္ဌာန်နဲ့ဝိပဿနာနဲ့မတူဘူးလားမတူဘူးဘယ်လိုမတူတာတော့တတိပဋ္ဌာန်ဆိုတဲ့စကားလုံးကတတိပဋ္ဌာနဆိုတဲ့ပါဠိကလာတယ်ဘယ်ပါဠိကလာတာတော့ပါဠိစကားလုံးမူရင်းကတတိပဋ္ဌာနတတိပဋ္ဌာနမှာသူကစကားလုံး၃မျိုးတွဲထားတယ်တတိပ ဌာနစကလုံးဘယ်နှခုပါတော့တတိကတော့တတိပါပဲအမှတ်ရတတ်တဲ့တတိဖောင်းနာမှတ်တော့ဖောင်းနာလေးဖောင်းစားနေဖောင်းဆုံးအထိပိန်နာမှတ်တော့ပိန်စားနေပိန်ဆုံးအထိတတိရနေတယ်အမှတ်ရနေအဲ့ဒါတတိပါပဲပဌာနတဲ့ပဆိုတဲ့စကလုံးရဲ့ဌာနဆိုတဲ့စကလုံးရဲ့အဲ့ဒီစကလုံးနှစ်ခုနဲ့တွဲပြီးတော့ပဋ္ဌာနာလို့ခေါ်တယ်ပဆိုတာက လုံလုံကဲကဲစွဲစွဲမြဲမြဲဌာနဆိုတာမှတ်ရတဲ့အာယုံလေးပေါ်မှာတီးနေတဲ့တတိကသတိတဲ့ဖောင်းတယ်လို့မှတ်တဲ့အခါမှာဆိုလို့ရှိရင်ဖောင်းတဲ့အာယုံလေးအပေါ်မှာပကလွန်လွန်ကဲကဲစွဲစွဲမြဲမြဲဌာနကမိမိစိတ်ကလေးတီးနေတဲ့တတိကတတိတဲ့အဲဒီအတိဘယ်ကိုယူပြီးတော့အမရဗုဒ္ဓမြို့မဟာကဏ္ဍဝန်ဆရာတော်ဘုရားကြီးက လင်္ကာလေးတီကုန်းထားတဲ့သူ့လင်္ကာလေးငငယ်တုန်းကရခဲ့လွန်လွန်ကဲကဲအာယုန်ထဲ၌စွဲမြဲတည်ပြီးထိုတတိတတိပဋ္ဌံခေါ်တဲ့ယောဂီတွေကပြောတယ်ဝိပဿနာအာထုတ်တယ်တဲ့မှန်တာပဲဝိပဿနာအာထုတ်တယ်လို့ပြောတာလည်းမှန်တာပဲတတိပဋ္ဌံအာထုတ်တယ်လို့ပြောတာလည်းမှန်တာပဲယောဂီတွေအဲ့ဒီဝိပဿနာအာထုတ်တာလည်းဟုတ်တယ်တတိပဋ္ဌံအာထုတ်တာလည်းဟုတ်တယ် တတိပဋ္ဌာန်တတိပဋ္ဌာန်နဲ့ပြောနေကြတယ်ကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ် ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်စသဖြင့်ပြောနေကြတာပဲကိုယ်လည်းလုံနေတာပဲအဲတတိပဋ္ဌာန်ရဲ့အထိပ္ပယ်ကဘယ်လိုလဲလို့မေးတဲ့အခါကိုလုံနေတယ်အလုံရဲ့အထိပ္ပယ်ကိုကိုကိုယ်တိုင်လည်းပိုင်ပိုင်နိုင်နိုင်သိရမယ်ကိုသိတယ်လို့အခြားပုဂ္ဂိုလ်တွေသိကျင်ကြတဲ့ပုဂ္ဂိုလ်တွေကကိုကိုမေးလာလို့ရှိရင်လည်းပဲကိုကကြာကြာနတ်နတ် ပိုင်းပိုင်းနိုင်နိုင်ပြောနိုင်ရမယ်ဒါကြောင့်လင်္ကာလေးကလွန်လွန်ကဲကဲအာယုန်တဲ၌စွဲမြဲတည်ပြီးထိုတတိတတိပဋ္ဌံခေါ်တဲ့ယောဂီတွေရလားဆိုကြည်သားမှာ Thank you. အာယုန်တဲ၌ဆိုတာဖောင်းနာမှတ်တယ်ဆိုလို့ရှိရင်ဖောင်းတဲ့အာယုန်ပိန်နာမှတ်တယ်ဆိုလို့ရှိရင်ပိန်တဲ့အာယုန်တဲမှာလွန်လွန်ကဲကဲစွဲစွဲမြဲမြဲတီးနေတဲ့တတိကိုဘာလို့ခေါ်တော့တတိပဋ္ဌာန်လို့ခေါ်တယ်။ဖောင်းတယ်လို့မှတ်နေတာလေးဟာဘာဘာဖြစ်နေတာလဲတတိပဋ္ဌာန်ပဲ။ဖောင်းတဲ့အာယုန်လေးပေါ်မှာမိမိရဲ့တတိလေးကစွဲစွဲမြဲမြဲတီးနေတယ်။ဖောင်းစားနေပြီးတော့ ဖောင်းဆုံးအထိတရွေ့ရွေ့နဲ့ဖောင်းတက်သွားတဲ့လှုပ်ရှားသွားတဲ့ဒီဝမ်းပိုက်ရဲ့လှုပ်ရှားမှုအပေါ်မှာမိမိစိတ်ကလေးကစွဲမြဲပြီးတော့ကပ်ပြီးတော့တီးနေပြီဆိုရင်အဲ့ဒါတတိပဋ္ဌာန်ပဲပိဏာမတ်တော့လည်းဒီတိုင်းပဲမိမိစိတ်ကလေးလွန့်သွားတယ်ဆိုရင်လွန့်နာမတ်တဲ့အခါမှာစိတ်ကလေးကလွန့်တဲ့စိတ်ကလေးကိုကပ်ပြီးတော့ပါသွားပြီဆိုရင်နာရမတ်တဲ့ပူရာမတ်တဲ့ညောင်းနာမတ်တဲ့ဆိုလို့ရင်နာရာပူရာညောင်းနာပေါ်မှာမိမိစိတ်ကလေးကပ်ပြီးတော့စွဲစွဲမြဲမြဲတီးနေတယ်အမှတ်ရနေတယ်ဆိုရင်အဲ့ဒါတတိပဋ္ဌာန်ပဲတဲ့ တတိပဋ္ဌာန်ဆိုတဲ့စကားလုံးထဲမှာအာယုန်ထဲမှာလွန်လွန်ကဲကဲဆွဲဆွဲမြဲမြဲတည်နေတဲ့သတိလေးကိုပဲသူကတတိပဋ္ဌာန်လို့ခေါ်တယ်လို့အဓိပ္ပာယ်ရောက်နေယောဂီတွေကတတိပဋ္ဌာန်အာထုတ်တဲ့အခါမှာတတိတမျိုးတဲ့အာထုတ်ရမှာလားဆိုတော့ဒီလိုတော့လည်းမဟုတ်သေးဘူးမြတ်စွာဘုရားကတတိပဋ္ဌာနသုတ်ပါဠိတော်မှာတော့ဣဒဘိခဝေဘိက္ခု ကာယေကာယာနုပတ္တိဝိဟရတိ အာတာပိတံပဇာနောတတိမာတဲ့ယဟန်တို့တဲ့ဒီသာသနာတော်မှာတန္တရာဘေးတွေကို ရှုမြင်ပြီးတော့အဲ့ဒီတန်တရာဘေးတွေကနေပြီးတော့လွတ်မြောက်လို့တဲ့ယောဂီပုဂ္ဂိုလ်ဟာမိမိတို့ခန္ဓာကိုယ်အမှုအရာမှာခန္ဓာကိုယ်အမှုအရာလို့အဖန်အဖန်မှာအထက်ထက်ရှုမှတ်ပြီးတော့နေရမယ်အဲ့ဒီလိုနေတဲ့အခါမှာအာတာပိတဲ့ မိမိမှတ်ရတဲ့အာယုံလေးအပေါ်မှာစိတ်ကလေးရောက်သွားအောင်အားစိုက်ပေးရဝရိယပါရတံပဇာနောတဲ့မိမိမှတ်ရတဲ့ဖောင်းနာမှတ်ရင်ဖောင်းနာဖောင်းတဲ့အာယုံလေးရဲ့သဘာဝကိုပိုင်ပိုင်ခြားခြားချင်းချင်းရှားရှားပြီးပြီးပြင်းပြင်းသိရတံပဇာနောတဲ့အသိဉာဏ်ပညာလည်းပါရတတိမာတဲ့မိမိဖောင်းနာမှတ်လို့ရှိရင်ဖောင်းတဲ့အာယုံလေးပေါ်မှာသတိလေးကကပ်နေရ အဲ့ဒီတတိမာဆိုတဲ့စကားလုံးထဲမှာတမာရီလည်းပါပြီးသားဖြစ်သွားတယ်အဲ့ဒီမြတ်စွာဘုရားဟောတော်မူတဲ့တတိပဌာနတုတ်အခြေစကားအယတတိပဌံဆိုတဲ့နေရာမှာတတိပဌံစကားလုံးလေးကြည့်လို့ရှိရင်တော့တတိပဌံဟာတတိလေးကိုပဲပြောတယ်လို့ဒီလိုယူဆွယ်ရှိတာပေါ့ထင်ွယ်ရှိတယ်ဒါပေမဲ့လို့တတိတမျိုးတည်းကိုတတိပဌံလို့ဆိုတယ်ဆိုတာကပဓာနာနီးပါပဲတဲ့ ဒီပါဠိစာပေမှာတော့ရာဇာအာကတောတဲ့ရာဇာရှင်ဘရင်မင်းမြတ်အာကတောလာတယ်တဲ့ရှင်ဘရင်လာတယ်ရှင်ဘရင်လာတယ်လို့ဆိုလို့ရှိရင် ရှင်ဘရင်တယောက်တည်းတော့ဘယ်တော့မှမလာဘူးရှင်ဘရင်ရဲ့သက်တော်ဆောင်နေအချာယံမူကြီးမယသေနာပတိတွေဝင်ကြီးတွေဘာတွေပေါ့လေအစုံပေါ့သူ့နောက်ကအချမ်းရန်နေအကုန်ပါလာတာပေါ့ရှင်ဘရင်လာတယ်လို့ပြောပြီမလို့ရှင်ဘရင်ကတော့ဗราဏကြလို့မို့ရှင်ဘရင်လာတယ်လို့ပြောလိုက်တာပဲဗราဏမကြတဲ့ ဟွန်ကြီးရေသူရဲ့သက်တော်ဆောင်နေစတဲ့ပုံကိုယ်တွေချမ်းရံပြိတ္တတွေအများကြီးပါလာတာဒီလိုပါပဲတဲ့ဒီတတိကတော့တတိကိုတတိပဋ္ဌာန်လို့ခေါ်တယ်ဆိုတာလည်းပဲဗราဏနီးပါပဲတဲ့အဲ့ဒီဒါသာအာကတော့ရှင်ပြင်းလာတယ်ဆိုတော့အသုံးအနှုံးလိုပါပဲတတိပဋ္ဌာန်ဆိုတဲ့နေရာမှာတတိတစ်မျိုးနဲ့တော့သူကဘာဝနာကိစ္စမပြီးနိုင်ဘူးခုနကအာတာပိတမ္ပဇာနောတတိမာဆိုတဲ့ဇာတ်ကားတွေကိုကြည့်ပြီးတော့ ဝရိယလည်းပါရတယ်တတိလည်းပါရတယ်သမာဓိလည်းပါရတယ်ပညာလည်းပါရတယ်အဲ့ဒီလိုဝရိယတို့သမာဓိတို့ပညာတို့အဲ့ဒီတရားတွေရဲ့အကူအညီပါမှဘာဝနာကိစ္စပြီးနိုင်တယ်ဒီလောကမှာပဂတိမျက်စိနဲ့မမြင်နိုင်တဲ့အရာတွေကိုမျက်မှန်နေမှန်ဘလူတွေမှန်ပြောင်းနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့မြင်နိုင်တယ် ဒီလိုပဲလောကတ attva တွေကဒီခန္ဓာ၅ပါးကို ရုပ်တွေဝေဒနာတွေသင်ညာတွေသင်္ခါရတွေဝိညာဉ်တွေတတိပဌာန်အာယုန်နဲ့ပြောမယ်ဆိုလို့ရှိရင်တော့ကာယရဲ့ဝေဒနာရဲ့စိတ်ဓာတ်ရဲ့ဓမ္မရဲ့ဒီအာယုန်တွေပေါ့အဲ့ဒီအာယုန်တွေကိုတတ္တဝါတွေကဘယ်လိုချင်းမြင်ယူဆနေကြတာတုံးဆိုတော့ဒီရုပ်ကြီးကငငယ်လေးကလည်းဒီရုပ်ပဲအသက်ကြီးတော့လည်းဒီရုပ်ပဲမပြောင်းလဲဘူးအမြဲတမ်း တည်ရှိနေတယ်မြဲတယ်လို့ထင်နေချမ်းသာတယ်လို့ထင်တယ်ကိုယ်အလိုအတိုင်းဖြစ်တယ်လို့ထင်တယ်နေဆဒုက္ခအတ္တလို့ထင်တယ်တကယ်တော့အဲ့ဒီလိုမဟုတ်ဘူးဒီခန္ဓာကိုယ်ကြီးကအနိစ္စပဲအမြဲမရှိဘူးခန္ဓာကိုယ်ကြီးရောဒီစိတ်တွေရောပေါ့လေယုံနာနှစ်ပါးလုံးသူဟာအနိစ္စတရားဒုက္ခတရားအနတ္တတရားတွေပဲ အဲ့ဒီအနိစ္စဒုက္ခအနတ္တဆိုတာကတာမန်ဆိုလို့ရှိရင်တော့သူကမမြင်နိုင်ဘူးခုနကမျက်မှန်နေမှန်မလူတွေမှန်ပြောင်းနေနဲ့တက်ပြီးကြည့်မှတာမန်မျက်စိနဲ့မမြင်နိုင်တဲ့အရာကိုမြင်နိုင်တယ်လို့ပဲဒီလိုပဲယောဂီကလည်းပဲအဲ့ဒီခန္ဓာ၅ပါးအနိစ္စပဲဒုက္ခပဲအနတ္တပဲလို့ဒီလိုမြင်နိုင်ဖို့ရာအတွက်ခုနကတတိသမာဓိဝရိယပညာဆိုတဲ့အဲ့ဒီခုနမျက်မှန်နေမှန်ဘလူတွေမှန်ပြောင်းနေ အဲ့ဒီကရိယာတန်စာဗလာအကူအညီတွေနဲ့ကြည့်မှအနေဆာဖြစ်တဲ့ဒီယုံနံတရားတွေကို အနေဆာလို့မြင်နိုင်တယ်ဒုက္ခဖြစ်တဲ့ဒီယုံနံတရားတွေကိုဒုက္ခလို့မြင်နိုင်တယ်အနတ္တဖြစ်တဲ့ဒီယုံနံတရားတွေကိုအနတ္တလို့မြင်နိုင်တယ်တဲ့ဒီတော့တတိပဋ္ဌာန်လို့ပြောလို့ရှိရင်တတိတမျိုးတည်းလို့ထင်ရပြီမဲ့လို့ဝရိယလည်းပါရတယ်တမာရီလည်းပါရတယ်ပညာလည်းပါရတယ် တတိပဌာန်လို့အများနားလည်နေကြတာကတတိပဌာန်လို့ဆိုလိုက်လို့ရှိရင်ဘာကိုပဲပြောတယ်လို့လွယ်လွယ်ကူကူနားလည်သဘောပေါက်ကြတာလေတတိကိုပဲတတိပဌာန်လို့ခေါ်တယ်ထင်ရတကယ်တော့တတိတစ်မျိုးတည်းတင်ဟုတ်ရဲ့လားဘာတွေလဲပါတော့ဝရိယလည်းပါရတယ်တမာရီလည်းပါရပညာလည်းပါရအရာဝတ္ထုတစ်ခုကိုလူ၅ယောက်ဝိုင်းပြီးမမမနိုင်တဲ့ အမတန်လေးတဲ့အရာဝတ္ထုတစ်ခုလူ၅ယောက်ဝိုင်းပြီးမှကြတယ်အဲ့ဒီလိုလူ၅ယောက်ဝိုင်းပြီးမှကြတဲ့အခါရောက်တော့တယောက်ကခိုးနေတယ်မမဘူးအဲ့ဒီလိုဆိုလို့ရှိရင်ကြံတဲ့၄ယောက်မှသူကဝန်တက်သွားတယ်ကြံတဲ့၄ယောက်မှပို့ပြီးတော့အားတွေဆက်ရညီညာညာမလိုက်လို့ရှိရင်တော့လွယ်လွယ်ကူကူပဲမလို့ရသွားတယ်ဒီလိုပဲတဲ့ဒီတရားရှုမှတ်တယ်ဆိုရ ကာရကမဲ့ခင်လို့ခေါ်တဲ့အလုတ္တမမဲ့ခင်၅မျိုးပါအဲ့ဒီ၅မျိုးကဘာတွေလဲဆိုတော့မဲ့ခင်ဘယ်နှပါးရှိတယ်လို့ကြားဘူးတာလဲသီလမဲ့ခင်ဘယ်နှပါးကြားဘူးလဲတမာရီမဲ့ခင်က သုံးပါးပညာမဲ့ခင်ကနှစ်ပါးအဲ့ဒီဟာတွေမသိရင်လည်းအရေးမကြီးဘူး၅မျိုးတော့သိဖို့လိုတယ်သီလမဲ့ခင်သုံးပါးထည့်ထားလိုက်အောင်တမ္မာဝါစာတဲ့တမ္မာကမ္မန္တတဲ့တမ္မာအာဇီဝတဲ့အဲ့ဒီမဲ့ခင်တွေထားလိုက်အောင် တမာရိမခင်၃ပါးတဲ့ဟိုသမ္မာဝါယာမတဲ့သမ္မာတတိတဲ့သမ္မာတမာရိတဲ့၃မျိုးရှိတယ်အဲ့ဒါတမာရိမခင်တမာရိအုပ်စုသမ္မာဝါယာမဆိုတာဝရိယသမ္မာတတိဆိုတာကတတိသမ္မာတမာရိဆိုတာကတမာရိအဲ့ဒီ၃မျိုးအဲ့ဒီ၃မျိုးရဲ့ပညာမခင်ကနှစ်ပါးရှိတယ်သမ္မာသင်္ကပ္ပနဲ့သမ္မာဒိဋ္ဌိတဲ့နှစ်မျိုးရှိတယ် အဲ့ဒီတမာရီမဲ့ခင်၃ပါးနဲ့ပညာမဲ့ခင်၂ပါးပေါင်းလိုက်တော့၅မျိုးရှိတယ်အဲ့ဒီ၅မျိုးကိုတဲ့အလုတ္တမမဲ့ခင်၅မျိုးတဲ့ပါဠိလိုဆိုရင်တော့ကာရကမဲ့ခင်လို့ခေါ်တာပေါ့အလုတ္တမမဲ့ခင်၅မျိုးတရားရှုမှတ်တဲ့အခါမှာဖောင်းတာပဲရှုမှတ်ရှုမှတ်ပိန်တာပဲရှုမှတ်ရှုမှတ်ဒီ၅မျိုးလုံးပါရတယ်ဒီအလုတ္တမ၅မျိုးလုံးပါရအဲ့ဒီအလုတ္တမ၅မျိုးရဲ့အင်အားတွေအပြည့်ပါရတယ်ခိုကပ်နေလို့မရဘူး အဲအလုတ္တမ၅မျိုးကဘာတူလဲဆိုတော့တမ္မာဝါယမတဲ့ဝရိယလည်းပါရတမ္မာတတိတဲ့တတိလည်းပါရတယ်ဖောင်းတယ်လို့မှတ်တဲ့အခါမှာဝရိယလည်းပါရတယ်အားစိုက်ပေးရတယ်ဖောင်းတဲ့အောင်လေးပုံမှာမိမိစိတ်ကလေးရောက်သွားအားမစိုက်ဖက်နဲ့မရောက်ဘူးအားစိုက်ပြီးမှရောက်ဒါကြောင့်တမ္မာဝါယမခေါ်တဲ့ဝရိယလည်းလိုတယ်တမ္မာတတိအားစိုက်ပြီးလို့မိမိရဲ့စိတ်ကလေးကဖောင်းတာအပေါ်ရောက်သွားပြီအမှတ်ရသွားပြီတရိယာသွားပြီတမ္မာတတိဖြစ်သွားပြီ တမ္မာတမာတိဆိုတာတော့အဲ့ဒီဖောင်းတဲ့အာယုံလေးအပေါ်မှာမိမိစိတ်ကလေးကကပ်ပြီးတော့ကြီးနေတယ်၊ကွာပြီးတော့မနေဘူး၊အဝေးလည်းရောက်မနေဘူး၊ကပ်ပြီးတော့နေတယ်။အဲ့ဒါကတမ္မာတမာတိအဲ့ဒီအလုသမားလည်းပါရတယ်၊ဝရိယအလုသမားလည်းပါရတယ်၊တတိအလုသမားလည်းပါရတယ်၊တမာတိအလုသမားလည်းပါရတယ်။အဲ့ဒါကတော့တမာတိအုပ်စုအလုသမား၃ယောက်တခါပညာအုပ်စုတွေကအလုသမား၂ယောက်ရှိတယ်။တမ္မာသင်္ကပ္ပတဲ့တမ္မာသင်္ကပ္ပဆိုတာက ချိန်ရွယ်ပေးတယ်ဖောင်းတယ်လို့မှတ်လို့ရှိရင်ဖောင်းတဲ့အာယုံလေးအပေါ်မှာမိမိစိတ်ကလေးရောက်သွားအောင်ချိန်ရွယ်ပေးရတယ်ချိန်ရွယ်ပေးပြီးမှအားစိုက်ရတယ်အားစိုက်ပြီးမှသူကမှတ်နိုင်သွားတယ်မှတ်နိုင်သွားတော့အဲ့ဒီခုနမှတ်ရတဲ့ဖောင်းနာအပေါ်မှာစိတ်ကလေးကကပ်ပြီးတည်သွားတယ်အဲ့လိုဆိုလို့ရှိရင်သူက၄မျိုးရှိသွားတာပေါ့ဝရိယတတိတမာရိအပြင်တမာသင်္ကပ္ပလည်းပါလိုက်တော့၄မျိုးရှိသွားတယ် မှားတဲ့အာယုံပေါ်မှာမိမိစိတ်ကလေးကကက်ခနဲ့ကြီးနေပြီဆိုလို့ရှိရင်တီးပံများလာပြီဆိုလို့ရှိရင်တော့သူကအမှန်တဘာဝလေးတွေသိလာတယ်။အဲဒီအမှန်တဘာဝလေးတွေသိလာတာကသမ္မာဒိဋ္ဌိတဲ့အဲဒီ၅မျိုးသူကတွဲပြီးပြည့်စုံလာမှအဲပြည့်စုံတဲ့ရှုမှတ်မှုလို့ခေါ်လို့ရတယ်။ဒီတော့တတိပဋ္ဌာန်ဆိုတဲ့စကားမှာတတိတစ်မျိုးတည်းလို့ထင်ရပြီမလို့တတိတစ်မျိုးတည်းမဟုတ်ဘူးဝရိယလည်းပါတယ်တတိလည်းပါတယ်တမာတိလည်းပါတယ် တတိပဋ္ဌာန်ယောဂီတွေရှုမှတ်နေတဲ့အခါမှာတတိလည်းပါတယ်ဝရိယလည်းပါတယ်သမာဓိလည်းပါတယ်ပညာလည်းပါတယ်။ဟောနာပိဏမှတ်နေတာတတိပဋ္ဌာန်မှာပဲအဲနာရာကျင်နာတွေမှတ်နေတာလည်းတတိပဋ္ဌာန်ပဲဖေလနဲ့ညာလနဲ့ကြွားတယ်ချတယ်ကြွားတယ်လနဲ့ချတယ်မှတ်နေတာအဲ့ဒါတတိပဋ္ဌာန်ပဲ။အဲတတိပဋ္ဌာန်ရဲ့အတိပ္ပယ်ကတော့ဒီလောက်အကျမ်းမြင့်ဆိုရင်တော့နားလည်သွားပြီ။ကဲဝိပဿနာရဲ့အတိပ္ပယ်ပြောကြအောင်စို့ဝိပဿနာတဲ့အမတန်မှ ဗုဒ္ဓသာသနာတော်မှာအမတန်မှဒီစကလုံးလေးကအသုံးများတဲ့စကလုံးလေးပါပဲဒါပေမဲ့လို့ဝိပဿနာဆိုတာဘယ်လိုဟာလဲလို့မေးလို့ရှိရင်တော့ယောဂီတွေဘုရားသာသနာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေဝိပဿနာရဲ့အဓိပ္ပာယ်ကတော့ပြည့်ပြည့်စုံစုံတိတိကျကျသိတဲ့သူကတော့များကျင်မှများမယ်ဒီယောဂီတွေကတော့သိကျင်သိပါလိမ့်မယ်ယောဂီတွေဝိပဿနာဆိုတာဘာတော့ဘာပြုတာတော့တခါကြီးတွေဘက်ကအတန်းကိုထွက်မလာဘူးဝိပဿနာဆိုတာ အဓိပ္ပာယ်၃နည်းရှိဝိပဿနာအဓိပ္ပာယ်ဘယ်နှနည်းရှိတော့တတိပဌာန်အဓိပ္ပာယ်ကတော့သိသွားပြီဝိပဿနာအဓိပ္ပာယ်ယောဂီတွေဝိပဿနာလာအထုတ်ကြတဲ့ယောဂီတွေဆိုတော့ကိုအထုတ်တဲ့ဝိပဿနာရဲ့အဓိပ္ပာယ်လေးကိုသိထားဖို့လိုတယ်ဝိပဿနာတဲ့ဝိပဿနာနံပါတ်1ကဝိပဿနာစကလုံးတစ်ခုတွဲထားတယ်ဝိပဿနာစကလုံးဘယ်နှခုခွဲရမှာလဲဘာနဲ့ပါလဲဝိနဲ့ပဿနာတဲ့ ဝိဆိုတာကဝိပဿနာကိုသူတို့ပါဠိစာပေရိကအဓိပ္ပာယ်ဖွင့်တာကတော့ဝိဝိဒေနအနိစ္စာတိအာကာရေနပတ္တတိတိဝိပဿနာတဲ့အထူးထူးအပြားပြားသောအနိစ္စဒုက္ခအနတ္တအချင်းအရာအားဖြင့်ရှုမြင်တတ်လို့ဝိပဿနာတဲ့အဲဝိဆိုတဲ့စကားလုံးလေးက အနိစ္စဆိုတဲ့အချင်းအရာဒုက္ခဆိုတဲ့အချင်းအရာ အနတ္တဆိုတဲ့အချင်းအရာအချင်းအရာ၃မျိုးတဲ့ဝိဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်ကဘယ်လိုထွက်တုံးအနိစ္စအချင်းအရာဒုက္ခအချင်းအရာအနတ္တအချင်းအရာဘယ်စကားလုံးလေးကထွက်တာလဲဝိဆိုတဲ့စကားလုံးလေးကထွက်တယ်ပတ္တနာဆိုတာအဲ့ဒီအနိစ္စအချင်းအရာဒုက္ခအချင်းအရာအနတ္တအချင်းအရာဆိုတဲ့ အချင်းအရာ၃မျိုးနဲ့ရှုမြင်တတ်တဲ့ဉာဏ်ကိုဝိပဿနာလို့ခေါ်တယ်တဲ့။ကဲပထမနည်းကဝိပဿနာဆိုတာယောဂီတွေပြန်ပြောကြည့်စမ်းပါအနိစ္စချင်းအရာဒုက္ခအချင်းအရာအနတ္တအချင်းအရာဆိုတဲ့အချင်းအရာ၃မျိုးနဲ့ရှုမြင်တတ်တဲ့ဉာဏ်တဲ့ပဿနာဆိုတာရှုမြင်တတ်တယ် ခြင်းအရာ၃မျက်နဲ့ရှုမြင်တတ်တဲ့ဉာဏ်တဲ့အဲဒါဝိပဿနာအဲ့ဒီပထမနည်းမှာဝိပဿနာဉာဏ်ဆိုတာယောဂီတွေတရားစပြီးတော့ရှုမှတ်လို့ရှိရင်ဖောင်းတယ်လို့မှတ်လို့ရှိရင်ဖောင်းတယ်လို့မှတ်တော့အစကစားဖောင်းနာမှတ်ပြီးမလို့စိတ်ကလေးကစမကစားယောဂီတွေဆိုလို့ရှိရင်လွင့်နေတယ်ဖောင်းနာမှတ်တာကနည်းနည်းလွင့်နေတာကများများဟိုရောက်လိုက်ဒီရောက်လိုက်ဟိုတွေးလိုက်ဒီတွေးလိုက်အဲ့ဒီလိုစိတ်ကလွင့်နေသေးတယ် အဲဒီလိုလွတ်နေသေးတယ်ဆိုလို့ရှိရင်စိတ်မှာသူကနိဝရဏတွေပေါ့လေစိတ်မှာအနှောင့်အယှက်တွေအညီအကျေးတွေပေးနေတယ်မတတ်ဆင်သေးဘူးစိတ်တွေကလွတ်နာနေသွားပြီဆိုလို့ရှိရင်စိတ်ကလေးကတန့်ဆင်လာတယ်လောဘအညီအကျေးလည်းမပေးတော့ဘူးဒေါသအညီအကျေးလည်းမပေးတော့ဘူးမောဟအညီအကျေးလည်းမပေးတော့ဘူးစိတ်ကလေးကတန့်ဆင်ပြီးတော့နေတယ်အဲဒီလိုစိတ်ကလေးတန့်ဆင်လာပြီဆိုလို့ရှိရင်တော့ရှေ့အမှတ်နဲ့နောက်အမှတ်ကလည်းဆက်ဆက်လာပြီရှေ့သမารီနောက်သမารီကလည်းဆက်ဆက်လာပြီ အဲ့ဒီလိုတမာရိတွေကကောင်းလာပြီဖောင်းနာပေါ်မှာစိတ်ကလေးကကက်ခနဲ့တီးနေအောင်မှတ်နိုင်ပြီပိန်နာပေါ်မှာစိတ်ကလေးကကက်ခနဲ့တီးနေအောင်မှတ်နိုင်ပြီနောက်တစ်ခါဖောင်းတော့လဲကက်ခနဲ့တီးနေအောင်မှတ်နိုင်တယ်နောက်တစ်ခါပိန်သွားတော့လဲကက်ခနဲ့တီးနေအောင်မှတ်နိုင်ဖောင်းစားကနေဖောင်းဆုံးပိန်စားကနေပိန်ဆုံးဒီစိတ်ကလေးကကက်ခနဲ့ကက်ခနဲ့ဖောင်းနိုင်ဖောင်းနိုင်ပိန်နိုင်ပိန်နိုင်မှာဇက်တိုင်မှတ်နိုင်ပြီဆိုလို့ရှိရင်ဈာမှာခုနစိတ်အငြိအကျေးကိလေသာတွေမဝင်တော့စိတ်ကလေးကတန့်စင်လို့ဖြူစင်လို့နေသွားတယ် စိတ်တဝိသုဒ္ဓိခေါ်တာပေါ့စိတ်တွေအညစ်အကြေးတွေကင်းစင်သွားတယ်ရေဟာနောက်ကျနေလို့ရှိရင်တော့အဲ့ဒီရေထဲမှာရှိနေတဲ့ငါးတွေတို့ခရုတွေတို့ရောက်သွားတွေတို့အဲ့ဒီရေထဲမှာသွားနေတဲ့သရဝါတွေကိုမမြင်ရဘူးပေါ့ရေကနောက်ကျနေတာရေကမနောက်ကျဘဲနဲ့ရေကကြည်လင်းနေပြီဆိုလို့ရှိရင်တော့အဲ့ဒီရေထဲမှာရှိနေတဲ့ငါးတွေပဇွန်တွေခရုတွေရောက်သွားတွေရှိသမျှသရဝါတွေရေထဲမှာရှိတဲ့သရဝါတွေတွေ့နေရမြင်နေရဘာဖြစ်လို့လဲရေကကြည်လင်းနေလို့ ဒီလိုပဲမိမိတို့ရဲ့စိတ်ကဟောနာပိနာမှတ်လိုက်ဟိုဟာတွေးလိုက်ဒီဟာတွေးလိုက်ဟိုဟာရောက်လိုက်ဒီဟာရောက်လိုက်စသဖြင့်စိတ်ကအနောက်ကျူတွေလောဘနဲ့လည်းနောက်ကျူမယ်ဒေါသနဲ့လည်းနောက်ကျူမယ်မောဟနဲ့လည်းနောက်ကျူမယ်စသဖြင့်အဲ့ဒီလိုအနောက်အကျူတွေရှိနေလိမ့်မယ်ဆိုလို့ရှိရင် စိတ်ကမကြည်ဘူးဆိုလို့ရှိရင်တော့အမှန်တရားမမြင်ရဘူးဖောင်းနာမှတ်ပြီးမယ်လို့ဖောင်းနာထဲမှာရှိတာမသိဘူးပိန်နာမှတ်ပြီးမယ်လို့ပိန်နာထဲမှာရှိတာမသိဘူးစိတ်ကနောက်ကျူနေသေးတာကို အဲရေကကြီးနေပြီဆိုလို့ရှိရင်ရေထဲမှာရှိတဲ့ငါးစတဲ့သတ္တဝါတွေကိုမြင်ရတယ်လို့ပဲမိမိစိတ်ကလေးကလည်းပဲရှေ့မှန်ရှေ့အမှန်နဲ့နောက်အမှန်ရှေ့သမာဓိနဲ့နောက်သမာဓိနဲ့ဆက်ဆက်လို့စိတ်ကလေးကကြီးနေပြီလောဘအနောက်ကျူလည်းမဝင်ဘူးဒေါသအညစ်အကြေးလည်းမဝင်ဘူးမောဟအညစ်အကြေးလည်းမဝင်ဘူးမာမာနအိတ်တမစ္စရိယစတဲ့အညစ်အကြေးတွေလည်းမဝင်တော့ဘူးဆိုရင်စိတ်ကလေးကကြီးလို့နေတယ်အဲ့ဒီစိတ်ကလေးကြီးနေပြီဆိုလို့ရှိရင်ဖောင်းနာထဲမှာဘာတော့အပေါင်းဖောင်းနာထဲမှာရှိတဲ့သဘာဝတွေသိလာတယ်ပိန်နာထဲမှာရှိတဲ့သဘာဝတွေသိလာတယ် အဲ့ဒါကစိတ်ကြည်လင်လာပြီဆိုလို့ရှိရင်သူကသဘာဝလေးတွေသိလာအစာဆုံးဘာတိညာဖြစ်လာလဲဆိုလို့ရှိရင်စိတ်စင်ကြယ်လာလို့ရှိရင် ဖောင်းတယ်လို့မှတ်လို့ရှိရင်ဖောင်းနာလေးရဲ့ဖောင်းနာလေးကိုမှတ်နေတာဒီနှစ်ခုပဲရှိတာပဲပိန်နာမှတ်တဲ့အခါတော့ပိန်နာလေးရဲ့ပိန်နာလေးကိုမှတ်နေတာလေးရဲ့ဒါပဲရှိတာပဲဖောင်းနာလေးကယုတ်ဖောင်းနာလေးကိုသိနေတာကနံ ပိန်နာလေးကယုတ်ပိန်နာလေးကိုသိနေတာကနံဘယ်လန်းနဲ့ညာလန်းနဲ့လို့မှတ်လို့ရှိရင်ဘယ်လန်းနာရဲ့ဘယ်လန်းနာလေးကိုသိနေတာရဲ့ညာလန်းနဲ့လို့မှတ်လို့ရှိရင်ညာလန်းနာရဲ့ညာလန်းနာလေးကိုသိနေတာရဲ့ဟောဘယ်လန်းနာကဒါယုတ်ပေါ့ဘယ်လန်းနာလေးသိနေတာကနံပေါ့ညာလန်းနဲ့လို့မှတ်တဲ့အခါမှာညာလန်းနေတာလေးကယုတ်ညာလန်းနာလေးကိုသိနေတာလေးကနံဟောယုတ်နဲ့နံမြင်နေတယ်ကြွတယ်လှမ်းတယ်ချတယ်ဒီလိုမှတ်တဲ့အခါမှာကြွတာလေးကယုတ်ကြွတာလေးကိုသိနေတာလေးကနံလှမ်းတယ်လို့မှတ်တဲ့အခါမှာလည်းလှမ်းတာလေးကယုတ် လမ်းနာလေးကိုသိနေတာကနံခြားတာမှတ်တဲ့အခါတော့ခြားတာလေးကခြားတာလေးသိနေတာကနံအဲ့ဒီလိုယုံတဲ့နံသူကတမာရီအားကောင်းလာတဲ့အခါမိမိရဲ့စိတ်ကလေးကကြည်လင်လာတဲ့အခါတော့သိလာတယ်မြင်လာတယ်ဒါယုံတဲ့နံကွဲပြီးတော့မြင်လာတယ်အဲ့ဒီအသိဉာဏ်ဖြစ်တယ်အဲ့ဒါကိုလည်းဝိပဿနာဉာဏ်လို့ခေါ်တယ်ယုံနဲ့နံကိုမြင်တာကိုလည်းဝိပဿနာဉာဏ်လို့ခေါ်တယ်အဲ့ဒီဝိပဿနာဉာဏ်ကိုတော့ဘာဝိ ပါဠိလိုခေါ်လို့ရှိရင်တော့နာမရူပပရိစ္ဆေရဉာဏ်တဲ့နာမဆိုတာကနာရူပဆိုတာရုပ်နာနဲ့ရုပ်ကိုပရိစ္ဆေရဆိုတာရောမနေဘူးတွဲမနေဘူးကွဲကွဲပြားပြားပိုင်းပိုင်းခြားခြားရုံတဲ့နာကတခြားစီပဲဖောင်းနာလေးကတခုပဲဖောင်းနာလေးမှတ်နေတာလေးကတခုပဲဖောင်းနာလေးကဖောင်းနာလေးမှတ်နေတာလည်းမဟုတ်ဘူးဖောင်းနာလေးမှတ်နေတာလေးလည်းဖောင်းနာမဟုတ်ဘူးသူကဖောင်းနာလေးနဲ့ဖောင်းနာလေးမှတ်နေတာလည်းတခုစီပဲ အဲ့ဒီလိုကွဲကွဲပြားပြားသိလာတယ်အဲ့ဒါကိုနာမရူပပရိစ္ဆေဒဉာဏ်တဲ့ပါဠိလိုပဲလို့ခေါ်တော့နာမဆိုတာနာမ်ရူပဆိုတာရုပ်ပရိစ္ဆေဒဆိုတာပိုင်းခြားခွဲခြားပြီးတော့သိတဲ့ဉာဏ်တဲ့အဲ့ဒီဉာဏ်ဖြစ်ပေါ်လာတယ်တတိသမารီအားကောင်းလို့မို့ဆက်ပြီးတော့တတိသမารီအားတွေကတိုးတက်ထက်သန်လာပြီအားကောင်းလာပြီပို့ပြီးတော့အားကောင်းလာပြီဆိုလို့ရှိရင်သူက ဘယ်လှမ်းတယ်ဆိုလို့ရှိရင်လှမ်းရင်နာလေးရဲ့လှမ်းနာရဲ့ဩလှမ်းရင်လို့လှမ်းနာပဲအဲခြေတော့ကြွတယ်ဆိုလို့ရှိရင်ကြွရင်လို့ကြွတာပဲချတယ်ဆိုရင်လည်းချရင်လို့ချတာပဲအဲအဲ့ဒီလိုခုနကရှေ့ကဥဆောင်တဲ့စိတ်ကလေးပါသူကမှတ်နိုင်လာတယ်အဲ့တော့သူအကြောင်းတရားလေးပါသိလာဘယ်လှမ်းတယ်ဆိုရင်လှမ်းရင်တဲ့စိတ်ကလေးရှိလို့လှမ်းတာပဲညာလှမ်းတယ်ဆိုလို့ရင်ညာလှမ်းရင်တဲ့စိတ်ကလေးရှိလို့မို့လှမ်းတာပဲအဲ့လို လှမ်းကျင်တဲ့စိတ်ကလေးကြောင့်လှမ်းတယ်လက်ကွေးတယ်ဆိုလို့ရှိရင်ကိုးကျင်တဲ့စိတ်ကလေးကိုးကျင်တဲ့စိတ်ကလေးကအရင်ဖြစ်တယ်ကိုးကျင်တယ်ကိုးကျင်တယ်နဲ့ယောဂီကမှတ်မှတ်တဲ့အခါတော့ကိုးကျင်တဲ့စိတ်ကလေးလည်းသိရတယ်ကိုးတယ်ကိုးတယ်ကိုးတယ်နဲ့လည်းမှတ်လိုက်တယ်ကိုးတာလည်းသိရဟောကိုးတယ်လို့မှတ်ရတာဟာကိုးကျင်တဲ့စိတ်ကလေးဖြစ်လာလို့ကိုးတာဖြစ်လာတာပဲကိုးကျင်တဲ့စိတ်ကလေးကအရင်ဖြစ်တယ်အကြောင်းတရားပဲကိုးတာလေးကနောက်နောက်မှဖြစ်ပေါ်လာတဲ့အကျိုးတရားပဲဟောကိုးတယ်ဆိုတဲ့နေရာမှာကိုးကျင်တာလေးကအကြောင်းတရားကိုးတာလေးကအကျိုးတရားအကြောင်းနဲ့အကျိုး အဲ့ဒီလိုဆက်ပြီးတော့သိမြင်လာတယ်အဲ့ဒီလိုအကြောင်းနဲ့အကျိုးကိုသိမြင်လာတဲ့ဉာဏ်ကိုတော့ပစ္စယပရိက္ခဉာဏ်လို့ခေါ်တယ်ပစ္စယဆိုတာအကြောင်းပရိက္ခဆိုတာကသိင်းစည်းပြီးတော့ပိုင်းခြားပြီးတော့သိတဲ့ဉာဏ်တဲ့အကြောင်းနဲ့အကျိုးကိုခွဲခြားပြီးတော့ပိုင်းခြားပြီးတော့သိတဲ့ဉာဏ်အဲ့ဒီဉာဏ်ကိုတော့ပစ္စယပရိက္ခဉာဏ်လို့ခေါ်တယ်အဲ့ဒီဉာဏ်နှမျိုးမှာပထမဉာဏ်ကသူကရုပ်နဲ့နာမ်ကိုပဲမြင်တာပဲ ဒုတိယဉာဏ်ကအကြောင်းနဲ့အကျိုးအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတာကိုပဲသိအဲ့ဒီဉာဏ်နှစ်ပါးမှာဒါသူကအစာဆုံးဖြစ်တဲ့ဝိပဿနာဉာဏ်လေးအဲ့ဒီဉာဏ်နှစ်ပါးမှာအနိစ္စဆိုတာလည်းမမြင်သေးဘူးဒုက္ခဆိုတာလည်းမမြင်သေးဘူးအနတ္တဆိုတာလည်းမမြင်သေးဘူးမမြဲဘူးဆင်းရဲတယ်အစိုးမရဘူးလို့အဲ့ဒီလိုအနိစ္စဒုက္ခအနတ္တဆိုတဲ့အချင်းအရာကို तू မမြင်သေးဘူးမမြင်သေးတော့အဲ့ဒီဉာဏ်နှစ်ပါးကို तू က ဝိပဿနာလို့ခေါ်လို့မရတော့ဝိပဿနာဆိုတာခုနကပထမဆုံးပြောထားတာကအနိစ္စအချင်းအရာဒုက္ခအချင်းအရာအနတ္တအချင်းအရာဆိုတဲ့အချင်းအရာ၃မျိုးတဲ့သိမြင်တဲ့ဉာဏ်ကိုမှဝိပဿနာလို့ခေါ်တယ်ဆိုတော့ခုနကနာမရူပပရိစ္ဆေဒဉာဏ်နာနာနဲ့ရုပ်ကိုပိုင်းခြားပြီးသိတဲ့ဉာဏ်ပစ္စယပရိက္ခဉာဏ်လို့ခေါ်တဲ့အကြောင်းနဲ့အကျိုးကိုခွဲခြားပြီးသိတဲ့ဉာဏ် အဲ့ဒီဉာဏ်နှမျိုးကသူကအနိစ္စလို့လည်းမသိသေးဒုက္ခလို့လည်းမသိသေးအနတ္တလို့လည်းမသိသေးဘူးမှတ်ရတဲ့အာယုံကိုမှတ်ရတဲ့ယုံ nant တရားတွေကိုအနိစ္စပဲဒုက္ခပဲအနတ္တပဲလို့ဒီလိုမသိသေးဘူးမသိသေးတော့အဲ့ဒီဉာဏ်နှစ်ပါးကိုတော့ဝိပဿနာလို့သူကမခေါ်နိုင်သေးဘူးတကယ်လို့တကယ်ဝိပဿနာလို့ခေါ်နိုင်တာကအနိစ္စလို့မြင်တဲ့ဉာဏ်ဒုက္ခလို့မြင်တဲ့ဉာဏ်အနတ္တလို့မြင်တဲ့ဉာဏ်ဒီဉာဏ်ကိုပဲဝိပဿနာလို့ခေါ်နိုင်တယ် အဲ့တော့ဘယ်ဉာဏ်ကြီးကမြင်တာလဲဆိုတော့တမ္မတနာတဲ့ဥတေပိယတဲ့ဘင်္ဂတဲ့စတဲ့ခုနဝိပဿနာဉာဏ်ကြီးရှိတာပေါ့အစဉ်စဉ်အစဉ်စဉ်တက်သွားတယ်အစာဆုံးကအနိစ္စဒုက္ခအနတ္တလို့သုံးသပ်ဆင်ခြင်ပြီးသိတဲ့ဉာဏ်တမ္မတနာဉာဏ်ခေါ်တဲ့အဖြစ်အပျက်ကိုမြင်နေအဲ့ဒါဥရိယပိယဉာဏ်ခေါ်တဲ့အဲ့ဒီမှာတော့အိဋ္ဌဒုက္ခအနတ္တတွေမြင်ပြီပေါ့အဲ့ဒီဉာဏ်တွေကိုတော့ဝိပဿနာလို့ခေါ်လို့ရပြီတဲ့ဘာလို့တော့အိဋ္ဌလို့လည်းမြင်တယ်ဒုက္ခလို့လည်းမြင်တယ်အနတ္တလို့လည်းမြင်တယ်ဒါကြောင့်တို့ကိုဝိပဿနာလို့ခေါ်လို့ရ ဒါပေမဲ့လို့အခုခုနကပြောခဲ့တဲ့နာယုတ်ကိုခွဲခြားပြီးသိတဲ့ဉာဏ်အကြောင်းအကျိုးကိုသိတဲ့ဉာဏ်နာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိက္ခဉာဏ်အဲ့ဒီဉာဏ်ဓမ္မကိုလည်းဝိပဿနာလို့ခေါ်နေကြတာပဲဘယ်လိုနည်းနဲ့ဝိပဿနာလို့ခေါ်တယ်လဲဆိုတော့ခုနတမ္ပတနာအစရှိတဲ့အနိစ္စဒုက္ခအနတ္တလို့မြင်တဲ့ဉာဏ်ဤကိုတော့ဒါမုတ်ချနည်းနဲ့ခေါ်ပါတယ်တဲ့ယုတ်နံကိုသိတဲ့ဉာဏ်အကြောင်းအကျိုးကိုသိတဲ့ဉာဏ်ဤကိုဝိပဿနာလို့ခေါ်တာကတော့ တင်စားပြီးခေါ်တဲ့ဥပ္ပစာလို့ပါဠိလိုခေါ်တာပေါ့ဥပ္ပစာရတဲ့ဗမာတွေကတော့ရဆိုတဲ့စကားလုံးလေးကိုဖြုတ်ပြီးတော့ဥပ္ပစာလို့ဒီလိုခေါ်ကြတယ်ဥပ္ပစာဆိုတာတင်စားပြီးပြောတယ်တင်စားပြောတဲ့နီးနဲ့အဲ့ဒီခုနဉာဏ်နှမျိုးကိုလည်းဝိပဿနာလို့ခေါ်နိုင်ပါတယ်တဲ့တင်စားပြောတယ်ဆိုတာလောကမှာပြောကြတဲ့စကားတွေရှိပါတယ်ဒီအဲ ဒီအဆောင်ကယောဂီတွေကသိစကားများတာပဲဒီအဆောင်ကသိစကားများတာပဲယောဂီတွေမပါဘူးဒီအဆောင်ကဆူတယ်ဒီအဆောင်ကစကားများတယ်အတန်တွေထွက်တယ်အဆောင်ကြီးကတော့သူ့ဘာသူတတ်မဲ့ကြီးပဲဘယ်လိုလို့အတန်ထွက်မလဲဘယ်လိုလို့စကားများမလဲဒါပေမဲ့လို့လူတွေကပြောတာဒီဆောင်ကဆူတယ်ဒီဆောင်ကစကားစကားတွေပြောတယ်တဲ့ဒီလိုပြောကြတယ်အဆောင်ကြီးကတော့စကားမပြောဘူးဆူလည်းမဆူအဆောင်ထဲမှာ နေတဲ့သူတွေကစကားပြောတယ်ဆူတယ်အဲ့ဒီမှာနေရာ အဆောင်ဆိုတဲ့နေရာကိုနေရာအပေါ်မှာခုနဒါလည်းပဲတင်စားပြောတဲ့စကားပဲအဆောင်ကြီးကမဆူဘူးအဆောင်မှာနေတဲ့လူတွေကဆူတယ်ဒါပေမဲ့လို့အဆောင်မှာနေတဲ့လူတွေဆူတယ်လို့မပြောအဆောင်ကြီးကဆူတယ်လို့ဒီလိုပဲပြောတယ်အဲ့ဒါတင်စားခေါ်တဲ့စကားလုံးလို့သုံးလုံးတယ်ဒီလိုပဲဒီမှာလည်းပဲတင်စားပြီးတော့ခေါ်တဲ့နီးနဲ့ဝိပဿနာလို့ခေါ်လို့ရပါတယ်တဲ့နာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိက္ခဉာဏ် ယုံနာနှစ်ပါးကိုပိုင်းခြားပြီးသိတဲ့ဉာဏ်အကြောင်းအကျိုးကိုခွဲခြားပြီးသိတဲ့ဉာဏ်အဲ့ဒီဉာဏ်နှစ်ပါးကိုလည်းပဲဝိပဿနာလို့ခေါ်နိုင်ပါတယ်တဲ့ဘယ်လိုတင်စားတာလဲဆိုတော့ဝိပဿနာဆိုတာကခေါဏအနိစ္စဒုက္ခအနတ္တလို့မြင်တဲ့သမ္မတနာအစရှိတဲ့ဉာဏ်တွေရဲ့အမိရွယ်အဲ့ဒါအကျိုးဉာဏ်တွေသူတို့ရဲ့အကြောင်းဖြစ်တဲ့ဉာဏ်တွေကခေါဏနာမရူပပြိစေတာနဲ့ပစ္စယပရိက္ခအဲ့ဒါကတော့အကြောင်းတရားတွေ အကျိုးဉာဏ်ရဲ့ဝိပဿနာအမိကိုအကြောင်းဖြစ်တဲ့နာမရူပပရိစ္ဆေဒပစ္စယပရိက္ခဟဆိုတဲ့ဉာဏ်နှစ်ပါးအပေါ်မှာတင်စားပြီးတော့တဲ့အကြောင်းဉာဏ်နှစ်ပါးကိုလည်းပဲဝိပဿနာလို့ခေါ်နိုင်ပါတယ်တဲ့အဲပါဠိစာပေဝဟာရနဲ့ပြောလို့ရှိရင်တော့ဖလူပစာရလို့ခေါ်တယ်အဲဖလူပစာနီးနဲ့ဝိပဿနာလို့ခေါ်နိုင်ပါတယ်တဲ့အခြေခံဉာဏ်နှစ်ပါးကိုလည်းပဲအဲဒါပထမနီးနောက်ဝိပဿနာရဲ့အဓိပ္ပာယ်ဒုတိယတနည်းက ဝိပဿနာဝိဆိုတဲ့စကားလုံးရဲ့ပဿနာဆိုတဲ့စကားလုံးရဲ့စကားလုံးကတော့နှလုံးပဲခွဲပါတယ်ဒါပေမဲ့အတိပ္ပယ်ယူဆပုံဒုတိယနည်းကတော့ပထမနည်းနဲ့မတူတော့ဘူးဒုတိယနည်းမှာဝိဆိုတဲ့စကားလုံးလေးကအနဲ့အတိပ္ပယ်အထူးမရှိဘူးတဲ့ဘာနဲ့အတိပ္ပယ်မှာအထူးမရှိဘူးရှေ့တုန်းကတော့အနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာဆိုတဲ့အချင်းရာ၃မျိုးလို့ဝိဆိုတဲ့စကားလုံးလေးကအတိပ္ပယ်ထွက်အခုအဲ့ဒီလိုအတိပ္ပယ်မထွက်တော့ဘူးတဲ့ဘာအတိပ္ပယ်မှမရှိဘူးတဲ့အဲ့အထူးမရှိဘူး ပတ္တနာဆိုတဲ့စကားလုံးလေးကတော့ရှေ့ကအတိုင်းပါပဲရှုမြင်တတ်တဲ့ဉာဏ်တဲ့ဒီတော့ဝိပဿနာဆိုတာကရှုမြင်တတ်တဲ့ဉာဏ်ပဲအနေစာလို့ရှုမြင်မှဝိပဿနာမဟုတ်ဘူးဒုက္ခလို့ရှုမြင်မှဝိပဿနာမဟုတ်အနတ္တလို့ရှုမြင်မှဝိပဿနာမဟုတ်အဲဝိပဿနာဆိုတာရှုမြင်တတ်တဲ့ဉာဏ်ရှုမြင်တတ်တယ်ဆိုတော့ဘယ်လိုရှုမြင်တတ်တာလဲဆိုတော့ယုံနံလို့ရှုမြင်တတ်တယ်ဟောအဲ့ဒါဝိပဿနာဖြစ်သွားတယ်အကြောင်းအကျိုးလို့ရှုမြင်တတ်တယ်အဲ့ဒါဝိပဿနာဖြစ်သွားပြီ အနိစ္စလို့မြင်တယ်ဒုက္ခလို့မြင်တယ်အနတ္တလို့မြင်တယ်ဒါလည်းပဲဝိပဿနာဖြစ်သွားတယ်ဒီဒုတိယနည်းမှာရောက်တော့အတိပ္ပယ်ကပိုးပြီးတော့ကျယ်ဝန်းသွားတယ်ယုံနာလို့မြင်တာကိုလည်းပဲဝိပဿနာလို့ခေါ်လို့ရသွားတယ်အကြောင်းအကျိုးမြင်တာကိုလည်းပဲဝိပဿနာလို့ခေါ်လို့ရသွားတယ်အဲဒါဒုတိယနည်းတဲ့ဒုတိယနည်းမှာဝိဆိုတဲ့စကားလုံးလေးကအတိပ္ပယ်ဘယ်လိုရှိတော့အတိပ္ပယ်အထူးမရှိဘူးအဲ့တော့အထူးမရှိတဲ့အခါတော့ရှုမြင်တတ်တဲ့ညာယုံနာလို့ရှုမြင်တာကိုလည်းပဲဝိပဿနာပဲ အကြောင်းအကျိုးလို့ရှုမြင်ရင်လည်းပဲဝိပဿနာပဲအနိစ္စဒုက္ခအနတ္တလို့ရှုမြင်လို့ရှိရင်လည်းပဲဝိပဿနာပဲတဲ့ဒုတိယနည်းတတိယနည်းကတော့လေဒီဆရာတော်ဘုရားကြီးရေးထားတဲ့စာရီထဲမှာဖတ်ရတယ်သူကပရမတ္ထဒီပဏီတဲ့ပါဠိလိုရေးထားတဲ့ပါဠိပါဠိနဲ့ရေးထားတာအဲဆရာတော်ဘုရားကြီးကပါဠိနဲ့ကျွမ်းတယ်အမတန်တော်တဲ့ဆရာတော်ဘုရားကြီးပဲ အဲ့ဒီဆရာတော်ဘုရားကြီးရေးထားတဲ့ပရမတ္ထဒီပဏီဆိုတဲ့ကျမ်းစာထဲမှာဝိပဿနာရဲ့အဓိပ္ပာယ်ကိုနောက်တစ်မျိုးဖွင့်ထားသေးတယ်သူကတော့ဝိသေသေနပတ္တန္တိဧတာယတိဝိပဿနာတဲ့အထူးအားဖြင့်ရှုမြင်ကြောင်းဖြစ်တဲ့ဉာဏ်ရှုမြင်ကြောင်းဖြစ်တယ်လဲဆိုတော့နံတရားတွေကိုယုံနာလို့မမြင်ဘူးယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတတ္တဝါပဲသူပဲငါပဲနဲ့ဒီလိုမြင်ကြတယ်လောကတတ္တဝါတွေက အဲ့ဒီယုံနာတရားတွေဟာလည်းပဲမြဲတယ်နေဆဒုက္ခချမ်းသာတယ်အတ္တကိုလိုချင်တဲ့အတိုင်းဖြစ်နေတယ်ကိုယ်အလိုအတိုင်းဖြစ်နေတယ်လို့နေဆဒုက္ခအတ္တလို့ဒီလိုထင်နေကြ လောကတရဝါတွေကအဲ့ဒါကတော့ရိုးရအမြင်ပေါ့အများစု အမြင်ပေါ့အမတန်ရိုးနေတဲ့အမြင်ပဲအများစုအမြင်ပဲလောကဒီကဘာကြီးမှာဆိုလို့ရှိရင်လူဦးရေတန်ပေါင်း6000ကျော်ရှိတဲ့ အဲ့ဒီတန်ပေါင်း6000ကျော်သောလူတွေကိုမေးကြည့်လို့ရှိရင်အများစုပေါ့လေဝိပဿနာအာမထုတ်လို့ဝိပဿနာဉာဏ်မဖြစ်တဲ့ပုံကိုယ်တွေသွားမေးလို့ရှိရင်ယောက်ျားပဲပုံကိုယ်ပဲတတ္တဝါပဲသူပဲငါပဲဒီလိုပဲထင်တာပဲမြင်တာဘသူမြင်လို့ငါမြင်တာပေါ့ကြားတာဘသူကြားတော့ငါကြားတာပေါ့စားတာဘသူစားတော့ငါစားတာပေါ့သွားတာဘသူသွားတော့ငါသွားတာပေါ့ထိုင်တာဘသူထိုင်တော့ငါထိုင်တာပေါ့ဟောငါထိုင်တယ်ငါစားတယ်ငါသွားတယ်ငါရက်တယ်ငါအိတ်တယ် ယောက်ျားသွားတယ်ယောက်ျားအိတ်တယ်မိန်းမသွားတယ်မိန်းမအိတ်တယ်မိန်းမစားတယ်စသဖြင့်ဒီလိုပုဂ္ဂိုလ်တ attva ယောက်ျားမိန်းမလိုပဲထင်နေကြဒီရုပ်တွေဒီနာနေရာလဲငငယ်တုန်းကလည်းပဲဒီရုပ်ပဲကြီးတော့လည်းပဲဒီရုပ်ခန္ဓာကိုယ်ကြီးပဲငငယ်တုန်းကလည်းဒီစိတ်ပဲကြီးတော့လည်းပဲဒီစိတ်ပဲဟောအဲ့ဒီလိုထင်နေတယ်မြဲနေတယ်ထင်နေတယ်နေဆလို့ထင်နေတယ်ဒုက္ခလို့ထင်နေတယ်အတ္တလို့ထင်နေတယ်ဒါလောကသရဝါတွေအများမြင်နေကြတယ်မြင်ရိုးမြင်စဉ်ကြီး အဲအခုဟာကတော့အဲ့ဒီလိုမဟုတ်ဘူးထူးထူးခြားခြားမြင်တယ်သူကသူများမြင်တယ်လို့မမြင်ဘူးတန်ပေါင်း6000ကျော်တဲ့ကဟိုတန်ပေါင်း9000ကျော်ဖြစ်မှနေမှာပေါ့ဟွန်း6000ကျော်ဆိုတော့6000ထဲမှာတော့အဲ့ဒီခုနမြင်ရိုးမြင်စဉ်မြင်တဲ့လူတွေပဲများမှာပါပဲထူးထူးဆန်းဆန်းမြင်နိုင်တဲ့လူဆိုတာအမတန်နှဲပါလိမ့်မယ်ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်ဆိုတာအမတန်နှဲပါလိမ့်မယ်မြင်ရိုးမြင်စဉ်မဟုတ်ဘဲနဲ့ထူးထူးဆန်းဆန်းမြင်တာကဘယ်လိုလဲဆိုတော့ဩ ဒီသွားတယ်ဆိုလို့ရှိရင်သွားတယ်လို့တာမန်လူတွေကတော့ထင်နေတာပဲတကယ်ပဲတော့တကယ်သွားတယ်ဆိုတဲ့အခါမှာမှတ်ကြည့်ပါလားယောဂီမှတ်ကြည့်ပါလားသွားတယ်ပဲလမ်းနေညာလမ်းနေလမ်းနေတဲ့အဲခြေတော့ယုတ်ကြီးရဲ့လမ်းနာလေးကိုသိနေတာဒါပဲဒါပဲရှိတာပဲထိုင်တယ်လို့မှတ်တယ်ဆိုလို့ချင်းထိုင်နေထိုင်နေနဲ့ယောဂီကမှတ်နေထိုင်နေတဲ့ခန္ဓာကိုယ်ယုတ်ကြီးရဲ့ထိုင်တာလေးရဲ့သိနေတာဒါပဲရှိတာပဲဘယ်မလဲယောက်ျားဘယ်မလဲမိန်းမ ဘယ်မလဲသူဘယ်မလဲငါအဲတကယ်တော့မရှိဘူးယောဂီကမှတ်ကြည့်ရင်သိလာတယ်အဲဒီလိုမှတ်ကြည့်လို့တတိသမารီတွေကောင်းလာပြီဆိုလို့ရှိရင်ယုံနာနေမြင်လာတာပေါ့ဖောင်းတယ်လို့မှတ်တယ်ဆိုရင်ဖောင်းနာလေးရေဖောင်းနာလေးသိနေတာလေးရေပိန်တယ်လို့မှတ်တယ်ဆိုရင်ပိန်နာလေးရေပိန်နာလေးကိုသိနေတာရေဒါပဲရှိတာပဲဘယ်မှာငါရှိလို့ဘယ်မှာပုဂ္ဂိုလ်တရားဝါရှိလို့တော့ तू ကသိလာတယ်မြင်လာအဲ့ဒါကထူးဆန်းတဲ့အမြင်တဲ့ ယုံနံလို့မြင်တယ်အကြောင်းအကျိုးမြင်တယ်အကြောင်းကြောင့်အကျိုးဖြစ်တယ်ကိုယ်တယ်ဆိုလို့ရှိရင်ကိုယ်ရင်တဲ့စိတ်ကလေးကြောင့်ကိုယ်ရသွားတယ်ဟောအကြောင်းကြောင့်အကျိုးဖြစ်တာပဲထိုင်နေဆိုရင်ထိုင်ရင်တဲ့စိတ်ကလေးဖြစ်ပြီးတော့ထိုင်နေထိုင်ရင်တဲ့စိတ်ကလေးကအကြောင်းပဲထိုင်တာအကျိုးပဲရက်တယ်ဆိုလို့ရှိရင်ရက်ရှင်တဲ့စိတ်ကလေးဖြစ်တယ်တတ်တော့ရက်တယ်ဟောရက်ရှင်တဲ့စိတ်ကလေးကြောင့်ရက်တယ်အကြောင်းနဲ့အကျိုးပဲလို့ဒီလိုမြင်တယ်ဒါလည်းထူးဆန်းတဲ့အမြင်ပဲတာမန်ပုဂ္ဂိုလ်တွေမမြင်နိုင်ဘူးတာမန်ပုဂ္ဂိုလ်တွေယုံနာမမြင်နိုင်ဘူးတာမန်ပုဂ္ဂိုလ်တွေအကြောင်းကြောင့်အကျိုးဖြစ်နေတယ်ဆိုတာမမြင်နိုင်ဘူး မှတ်ပြီးတော့သိရမှာစဉ်းစားပြီးသိရမှာလည်းမဟုတ်စာဖတ်ပြီးသိရမှာလည်းမဟုတ်ဆရာသမားတွေပြောတာကိုနားထောင်ပြီးသိရမှာလည်းမဟုတ်မှတ်ပြီးသိရမှာယုံနာကတချို့ကအဘိဓမ္မာတွေသင်ယုတ်တေနာနေခွဲအဲ့ဒီလိုယုံနာကွဲရမှာမဟုတ်စဉ်းစားပြီးကွဲရတဲ့ယုံနာလည်းမဟုတ်အဲဆရာသမားတွေပြောတဲ့ဟာတွေကိုနားထောင်ပြီးတော့ကွဲရမယ်ယုံနာလည်းမဟုတ်မှတ်ပြီးတော့သိရဖောင်းတယ်လို့မှတ်လို့ရှိရင်ဖောင်းဖောင်းတဲ့ခိုင်မှာဖောင်းတယ်လို့မှတ်ရတယ်အဲမှတ်ပြီးတော့သိရမှာမှတ်ပြီးတော့သိလာတဲ့အသိမှာ အဲတကယ်ယုံနာကိုကွဲတဲ့အတိတဲ့အဲလိုယုံနာကိုကွဲပြီးသိတဲ့အတိကထူးဆန်းတဲ့အတိပဲအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတဲ့အတိကလည်းပဲထူးဆန်းတဲ့အတိပဲတခါလောကတရားဝါတွေကနေသဒုက္ခအတ္တလို့သိနေတယ်အဲတရားမှတ်တဲ့ယောဂီကတော့ပူတာလေးပဲမှတ်တယ်ပဲထားပါတော့ပူတာလေးမှတ်တယ်ပူတယ်ပူတယ်ပူတယ်နဲ့မှတ်တယ်အဲအဲ့ဒီပူတာလေးကတပူပြီးတပူပဲပေါ်လာတယ်ပျောက်သွားတယ်ပေါ်လာတာလေးလည်းတွေးလိုက်တယ်ပျောက်သွားတာလေးလည်းတွေးတယ်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 အမြင်ပဲဒုက္ခတွေမြင်လာတဲ့အဖြစ်အပျက်ကြံကိုခံနေရတယ်မကောင်းဘူးမကောင်းဘူးအဲပေါ်လာသမျှယုံနာတရားတွေကပေါ်ပြီးပြောက်ပေါ်ပြီးပြောက်နေဖြစ်ပြက်နေတာပဲဖြစ်ပြက်ဒဏ်ခံနေရတာပဲဒါတွေမကောင်းဘူးမကောင်းဘူးမကောင်းဘူးကိုပဲဒုက္ခလို့ခေါ်တယ်ဒုက္ခဆိုတာလည်းမြင်လာတယ်ဟောဒီယုံနာနေရငါကတော့ဒီအတိုင်းမရှိသေးခြင်းနဲ့ तू ကဒီအတိုင်းမရှိဘူးပေါ်ပြီးပြောက်သွားတာပဲ तू သဘောအတိုင်း तू ဖြစ်နေတာပဲငါသဘောအတိုင်းမဖြစ်ဘူး ဟောအနတ္တပဲအစိုးမရဘူးအစိုးမရဘူးအဲ့လိုမြင်လာတယ်အိဋ္ဌာလိုမြင်လဲဒုက္ခလိုမြင်တယ်အနတ္တလိုမြင်တယ်အဲ့ဒါထူးခြားတဲ့အမြင်တွေပဲအဲ့ဒါဝိပဿနာခေါ်တယ်တတ္တိယနည်းကတော့ထူးခြားတဲ့အမြင်ရိုးရာအမြင်ကတော့ပုဂ္ဂိုလ်တ attva ယောက်ျားမိန်းမသူငါလို့မြင်တယ်အဲ့ဒါရိုးရာအမြင်အဲ့ဒီလိုမမြင်မဲနဲ့ယုံနဲ့နာမဲလို့ရှုမှတ်ဆဲမှာရှုမှတ်ပြီးတော့သိမြင်တယ် အဲ့ဒါကထူးခြားတဲ့အမြင်နဲ့ယုံနာလို့မြင်တဲ့အမြင်ထူးတဲ့အမြင်အဲ့ဒါဝိပဿနာပဲအကြောင်းကြောင့်အကျိုးတွေဖြစ်နေတယ်လို့ရှုမှတ်ပြီးတော့သိတယ်နားလည်တယ်သဘောပေါက်တယ်အဲ့ဒီလိုသိနားလည်သဘောပေါက်တယ်အတိဟာထူးခြားတဲ့အတိပဲတဲ့အနိစ္စတိဒုက္ခတိအနတ္တတိအဲ့ဒီအတိတွေဟာထူးခြားတဲ့အတိတွေတာမန်ပုဂ္ဂိုလ်တွေသိနေတာအိဋ္ဌလို့သိနေကြတယ်ဒုက္ခဒုက္ခလို့သိနေကြတယ်အတ္တလို့သိနေကြတယ်အဲ့ဒါတွေကယိုးတဲ့အတိ ထူးခြားတဲ့အသိမဟုတ်ထူးခြားတဲ့အသိအနေဆာအသိဒုက္ခအသိအနတ္တအသိအဲ့ဒီအသိကဝိပဿနာတဲ့ထူးခြားတဲ့အသိဝိပဿနာရဲ့အဓိပ္ပာယ်၃နည်းရှိသွားပြီအဲ့ဒီ၃နည်းကိုမှတ်ထားပြီးတော့ဒီဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာကမာစီဆရာတော်ဘုရားကြီးကလင်္ကာလေးတွေတည်ကုန်းထားတယ်လင်္ကာလေးတွေအမတန်ကောင်းပါတယ်သူလင်္ကာလေးတွေက ဖြစ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်သည်တဲ့ဝိပဿနာဉာဏ်ဖောင်းတယ်လို့မှတ်တယ်ဆိုပါတော့ အဲ့ဒီဖောင်းနာလေးဖောင်းကြိုက်ကလေးမှတ်ရဖောင်းပြီးမှလည်းပဲမှတ်လို့ဖောင်းတယ်လို့မှတ်လို့မရဘူးမဖောင်းခင်လည်းပဲကြိုပြီးတော့ဖောင်းတယ်လို့မှတ်လို့မရဘူးပိန်တယ်လို့မှတ်တဲ့အခါမှာမိမိရဲ့ဝမ်းပိုက်ထဲမှာလေရှူသွင်းလို့ဝမ်းပိုက်ကဖောင်းတက်သွားတယ်တရွေ့ရွေ့နဲ့ဖောင်းတက်သွားတယ်အဲတရွေ့ရွေ့နဲ့ဖောင်းတက်သွားတယ်ဖောင်းကြိုက်အရှင်လေးမှာဖောင်းတယ်လို့မှတ်ရတယ်မဖောင်းခင်ကြိုတင်ပြီးတော့ဖောင်းတယ်လို့မမှတ်ရဖောင်းပြီးသွားပြီးအဲ့ဒီချိန်မှာဖောင်းတယ်လို့သွားပြီးတော့မှတ်လို့လည်းမဖြစ်ဖောင်းကြိုက်ကလေးမှာဖောင်းတယ်လို့မှတ်ရတယ် တခါမိမိရှူသွင်းထားတဲ့လေကလေးတွေပြန်ပြီးတော့ရှိုက်ထုတ်လိုက်တဲ့အခါတော့ဝမ်းဘိုက်ကပိန်ကျသွားတယ်တရွေ့ရွေ့နဲ့ပိန်ကျသွားတယ်အဲဒီပိန်ကျသွားတဲ့ဝမ်းဘိုက်ကိုစိတ်ဆိုင်ပြီးတော့ပိန်နေပိန်နေပိန်နေနဲ့စိတ်ကလေးကကပ်ပါတော့အောင်မှတ်ရတယ်အဲဒီလိုကပ်ပါတော့အောင်မှတ်ပြီဆိုလို့ရှိရင်အဲဒီပိန်နာထဲမှာရှိတဲ့သဘာဝလေးတွေသိလာတာပဲမပိန်ခင်လည်းပိန်တယ်လို့မှတ်လို့မရဘူးပိန်ပြီးမှလည်းပိန်တယ်လို့မှတ်လို့မရဘူးပိန်စေအချိန်ခါလေးမှာပိန်တယ်လို့မှတ်ရတယ်ဒါကြောင့်မို့ဖြစ်ခိုက်ရှု ဖြစ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်သည်တဲ့ဖောင်းကိုက်ကိုဖောင်းတယ်လို့ရှုပိန်ကိုက်ကိုပိန်တယ်လို့ရှုစိတ်လွင်ကိုက်ကိုစိတ်လွင်တယ်လို့ရှုနာကိုက်ကိုနာတယ်လို့ရှုပူတဲ့နေရာလေးမှာပူကိုက်ကိုပူတယ်ပူတယ်လို့ရှုရတယ်ဆိုရင်ရတယ်ရတယ်လို့ရှုရတဲ့အခိုင်လေးမှာရတယ်လို့ပဲရှုလို့ရမရတဲ့မရခင်ရပြီးတဲ့အချိန်မှာရတယ်ရတယ်လို့ရှုလို့မရဘူးသူကဖြစ်ခိုက်လေးမှာရှုရတယ်ဘယ်လနဲ့ဆိုရင်ဘယ်လနဲ့ခိုင်လေးမှာဘယ်လနဲ့လို့ရှု ညာလန်းတယ်ဆိုရင်ညာလန်းတဲ့ခါလေးမှာညာလန်းတယ်လို့ရှုကြွတယ်ဆိုရင်ကြွတဲ့ခါလေးမှာကြွတယ်လို့ရှုလန်းတယ်ဆိုရင်လန်းတဲ့ခါလေးမှာလန်းတယ်လို့ရှုချတယ်ဆိုလို့ချင်းချတဲ့ခါလေးမှာချတယ်လို့ရှုရတယ်မှတ်ရတယ်စိတ်ကလေးနဲ့လိုက်သိနေရတာပါပဲရှုတယ်မှတ်တယ်ဆိုတော့ဗဇက်ကဆိုရမှလည်းမဟုတ်ဘူးစိတ်ကလေးနဲ့လိုက်ပြီးသိနေရကပ်ပြီးပါသွားရမယ်သိရမယ်အဲ့ဒါရှုမှတ်တယ်ခေါ်တာပါပဲအဲ့ဒီလိုဖြစ်ခိုက်ရှုမှတဘာဝမုတ်ချသိနိုင်သည်တဲ့မိုးကောင်းကင်မှာမိုးရွာတဲ့အခါ လျက်ဒီလက်တာပေါ့လျက်လက်တဲ့အခါမှာလျက်လက်တုံးရင်လို့လက်တုံးအချင်းလေးကိုကြည့်လိုက်လို့ရှင်လျက်ဆိုတာသိတာပဲဩလျက်လင်းသွားပြီသိတယ်သူကလျက်မလက်ခင်ကြိုပြီးတော့လျက်ကိုကြည့်လို့လည်းမရဘူးလျက်လက်ပြီးပျောက်သွားမှကြည့်လို့လည်းမရဘူးလျက်လက်နေတော့လင်းနေတော့အချိန်ကလေးမှာလျက်လက်တာကိုကြည့်လိုက်ကြည့်လိုက်လို့ရှင်လျက်ရဲ့သဘာဝသိတာပဲအဲ့ဒီလိုပါပဲဖောင်းနာပိန်နာဗေလန္နာညာလန္နာကြွာတာချတာပူတာစသည်ပေါ့ အဲ့ဒီဟာတွေဖြစ်ခိုက်ဖြစ်ခိုက်အချိန်ကာလေးမှာသူမှတ်ရတယ်တဲ့ဒါကြောင့်ဖြစ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်သည် ဖြစ်ခိုက်ရှုပြီဆိုလို့ရှိရင်ဘာဖြစ်လာလဲဆိုတော့ဖောင်းတယ်လို့မှတ်လို့ရှိရင်သူလည်းမှတ်တာကိုလည်းမှတ်တာပဲဒီဖောင်းတာပိန်တာသူလည်းမှတ်နေတာကိုလည်းမှတ်နေဒီတစ်ထိုင်လည်းမှတ်လိုက်နောက်တစ်ထိုင်လည်းမှတ်လိုက်အဲဒီတည့်ရက်လည်းမှတ်လိုက်နောက်တည့်ရက်လည်းမှတ်လိုက်မှတ်နေတာပဲဒီဖောင်းတာပိန်တာပဲမှတ်နေတာကိုယောဂီလည်းဖောင်းတာပိန်တာမှတ်တယ်ဒီယောဂီလည်းဖောင်းတာပိန်တာမှတ်တယ်ဖောင်းတာပိန်တာကတော့ तू က ပင်နိုင်အာယုံမဖောင်းနာပင်နာပြောရတာပေါ့လေတကယ်တော့သူကဖောင်းနာပင်နာလေးတွေမှတ်ရမှာမဟုတ်ဘူးစိတ်လွင်ရင်လည်းလွင်တယ်လွင်တယ်မှကြားတယ်ဆိုလည်းကြားတယ်ကြားတယ်မှစိတ်ကူးထဲမှာတစ်ခုတစ်ခုတွေ့တယ်မြင်တယ်ဆိုလည်းမြင်တယ်မြင်တယ်မှပြီးရင်ဖောင်းနာပင်နာပြန်မှတ်နာရာကျင်နာပူရာအောင်နာရတာစသည်ပေါ်လာလို့ရှင်လည်းအဲ့ဒါတွေမှတ်မှတ်ပြီးရင်ပြီးတော့ဖောင်းနာပင်နာပြန်မှတ်ပေါ့အဲ့ဒီဖောင်းနာပင်နာမှတ်တဲ့အခါမှာသူလည်းဖောင်းနာပင်နာမှတ်ကိုလည်းဖောင်းနာပင်နာမှတ်နေတာပဲဒါပေမဲ့လို့ အတိချင်းတော့မကြည့်ဘူးထမင်းစားတဲ့အခါမှာဆိုလို့ရှိရင်ထမင်းသူလည်းစားကိုလည်းစားစားနေတာပဲယောဂီတွေနေစွမ်းစားတယ်အောင်စွမ်းစားတယ်သူလည်းစားကိုလည်းစားစားနေတာပဲဟင်းကလည်းဒီဟင်းမှာပဲသူလည်းဒီဟင်းကိုလည်းဒီဟင်းသူလည်းဒီထမင်းကိုလည်းဒီထမင်းမှာပဲဒါပေမဲ့လို့သတိထားမစားတဲ့သူကတော့ထမင်းကဘလို့အရသာရှိတယ်ချိုတဲ့ချင်းနဲ့ငံနဲ့စက်တဲ့ခါတဲ့ဟင်းကဘလို့အရသာရှိတယ်ဒီဟင်းကဘလို့အရသာရှိတယ်ဟိုဟင်းကဘလို့အရသာရှိတယ်သတိထားပြီးမစားတဲ့သူကတော့မသိဘူးပေါ့ချိုတာလည်းမသိချင်းတာလည်းမသိစက်တာလည်းမသိခါတာလည်းမသိငံတာလည်းမသိဘာမှမသိဘူးသူက သတိမထားရင်မသိဘူးပဲသတိထားစားတဲ့ပုဂ္ဂိုလ်ကတော့အော်ဒါကတော့ချိုတယ်ဘလို့ချိုတာပဲဘလောက်ချိုတာပဲဩဒါကတော့ငံတယ်ဒါကတော့စက်တယ်ဒါကတော့ခါတယ်ဘလို့စားဘလို့စက်တယ်ဘလို့ခါတယ်ဘလို့ငံတယ်သူကသတိထားစားရင်စားတဲ့လောက်သူကသိတယ်ဒီလိုပဲဟောနာမှတ်တဲ့အခါမှာသတိထားပြီးတော့မှတ်တဲ့ပုဂ္ဂိုလ်ကတော့အော်ဖောင်းနာလေးဟာတရွေ့ရွေ့နဲ့ဖောင်းတက်လာတယ်ဟောအဲ့ဒီဖောင်းနာလေးထဲမှာရှိတဲ့သဘာဝလေးတွေသူသိပိန်နာလေးထဲမှာရှိတဲ့သဘာဝတွေသိတယ် စမက္ခစကတော့ဒီတဘာဝလေးတွေသူကမသိနိုင်သေးဘူးဖောင်းတယ်ဆိုရင်တောင်းတယ်တင်းတယ်ရွေရှားတယ်ပင်တယ်ဆိုလို့ရင်ရော့တယ်ရွေရှားတယ်လှုပ်ရှားတယ်ဒီတဘာဝတွေရှိတာပေါ့ဒါဝါရော့တက်ခေါ်တယ်ဖောင်းတယ်ဆိုတာဝါရော့တက်ပဲပင်တယ်ဆိုတာလည်းဝါရော့တက်ဟောင်းတယ်ပိန်တယ်ဆိုတာကိုတချို့ကတရားမဟုတ်ဘူးဝိပဿနာမဟုတ်ဘူးနဲ့တချို့ကလည်းပြောကြမသိတော့လည်းပြောတာပေါ့တကယ်လည်းကိုယ်လည်းအားထုတ်တာလည်းမဟုတ်ဘဲနဲ့တချို့ကရမ်းပြီးရှောက်ပြောနေကြတယ်ကဲရကြတယ်အပြစ်တင်ကြတယ်အဲ့လေကိုယ်လည်းမလုပ်ဘဲနဲ့ရှောက်ပြီးပြောနေကြတာလည်းမကောင်းဘူးပေါ့လေ ကိုကိုယ်တိုင်အားထုတ်ကြည့်တကယ်ဒီဖောင်းနာပင်နာမှတ်လို့အသိဉာဏ်မပြဘူးဆိုရင်တော့ကိုယ့်ဘက်ကလိုသေးလို့ပါပဲဒါလည်းအပြင်မပြောနဲ့ဖောင်းနာပင်နာမှတ်ကြည့်ဖောင်းနာပင်နာမှတ်ကြည့်လို့ရှိရင်ဒါအသိဉာဏ်တွေဖြစ်လာဝါယောတက်ဝါယောတက်ကြီးရှိဝါယောတက်ဆိုတာ तू ကသူရဲ့လက္ခဏာတဲ့ရတ္တတဲ့ပစ္စုပ္ပထံတဲ့အဲလက္ခဏာဆိုတာအမှတ်အသားပဲရတ္တဆိုတာကိစ္စပဲအလုပ်ပဲပစ္စုပ္ပထံဆိုတာ ချင်လာတဲ့အချင်းအရာ၃မျိုးရှိတယ်အဲ့ဒီ၃မျိုးနဲ့တစ်မျိုးမျိုးနဲ့သိတာပဲဖောင်းနာမှပိန်နာမှတစ်မျိုးမျိုးနဲ့သိဥပမာခုနလျက်လက်တယ်ဆိုတော့မိုးတွေရွာပြီးတော့တိမ်တွေကလည်းညိုမဲပြီးတော့လျက်ကလင်းလာတယ်ကောင်းကင်မှာလင်းသွားတယ်အဲ့ဒီလျက်လင်းနေတဲ့အချိန်ကလေးကြည့်လိုက်လို့ရှိရင်လျက်လင်းသွားတာမြင်ရတယ်သိရတယ်တွေ့ရတယ်အဲ့ဒီလျက်လင်းတဲ့အချိန်ကမှမှောင်းနေတဲ့ဟာလေးကအမှောင်လေးတွေပျောက်သွားဒါလည်းတွေ့လိုက်တယ်ဩလင်းသွားတဲ့ကမှောင်လေးတွေပျောက်သွားတာပဲဒါလည်းသိရတယ်ကြည့်နေတယ်သူက ဟောလင်းသွားတဲ့အဲ့ဒီလျှက်ကရှည်ရှည်ပဲတူတူပဲဝိုင်းဝိုင်းပဲလုံးလုံးပဲပြားပြားပဲစသဖြင့်ဒီလိုသိတာပေါ့လေအချင်းရပုံတရံသိရလျှက်ရပုံတရံသိရလျှက်လင်းနေတော့တာကြည့်ကြည့်လို့ရှိရင်လျှက်လင်းတာလည်းသိတယ်အမှောင်ပြောက်တာလည်းသိတယ်ရှည်တာပဲတူတာပဲနဲ့ဒီလိုချင်းရလည်းသိတယ်လင်းနေတော့ကြည့်ရတယ်မလင်းလင်းမလင်းငင်ကြည့်လို့လည်းမရဘူးလင်းပြီးမှကြည့်လို့လည်းမရဘူးလင်းနေတော့ကြည့်ရတယ်ဒီလိုပဲဖောင်းနာမှတ်လို့ရှိရင်ဖောင်းတဲ့အခိုက်မှာသူ့ရဲ့သဘာဝတွေရှိလက္ခဏာတွေရှိတယ် သူ့ရဲ့ကိစ္စရှိတယ်သူ့ရဲ့ချင်းရာရှိတယ်အဲ့ဒါကိုမာသီဆရာတော်ဘုရားကြီးကလင်္ကာလေးတီးကုန်းထားတယ်အမတန်ကောင်းပါတယ်အဲဖောင်းနာပင်နာစူးစိုက်ပြီးမှတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အဲ့ဒါတွေသိတာပဲစူးစိုက်ပြီးမမှတ်တဲ့ပုဂ္ဂိုလ်ကတော့ဖောင်းနေမှတ်တယ်ဘုရားပင်နေမှတ်တယ်ဘုရားဘာသိအောင်ဆိုဘာမှမပြောတာဝမ်ပိုက်ကြီးတချို့လဲသိပေါ့လေတချို့လဲဖောင်းတဲ့အမှုအရာပင်တဲ့အမှုအရာလေးတွေသိတာပေါ့ဘုံတရာနဲ့အချင်းအရာလေးတွေပညာလေးတွေသိတာပေါ့အဲအဲ့ဒါတွေကိုကြော်လွှားပြီးတော့ကြော်ဖြတ်ပြီးတော့ သဘာဝလေးတွေသိလာတော့တတိသမารီပိုအားကောင်းလာလို့ရှင်သဘာဝတွေသိလာတယ်။မာစီဆရာတော်ဘုရားကြီးကလင်္ကာလေးတွေသိကုန်းထားတယ်ကောင်းပါတယ်။ထောက်ကန်တောင်တင်းရောရင်းတမီရင်းရိုင်လှုပ်ရှား၍သွားတတ်သည်။သူလိုရာဘက်တွန်းလျက်ဆောင်သည်ဝါရောတတ်တိမတ်မြတ်ယောဂီတဲ့။သုံးနာရီကလည်းပြီးတော့မှဆိုတော့ယောဂီတွေဆိုးဖို့အချိန်မရှိတော့ဖောင်းတယ်လို့မှတ်လို့ရှိရင်တဲ့။ ထောက်ကံတောင့်တင်းရော့ခြင်းတမီတဲ့ဝါယောဓာတုဝိထံပနလက္ခဏာတဲ့ဝါယောဓာတ်ဆိုတာကတောင့်နေတင်းနေ ထောက်ကံတောင့်တင်းစာစကလုံးသုံးလို့ရှင်တော့ထောက်ကံတယ်လို့အိမ်ဒီပြူတော့မယ်ဆိုလို့ရှင်ထောက်ထားတယ်ကံထားတယ်ထောက်ကံတောင့်တင်းထောက်ကံတယ်ဆိုတာတော့စာစကလုံးပေါ့လူတွေပြောတော့ပြောတဲ့စကလုံးကတော့တောင့်နေတင်းနေတယ်လို့ပြောတယ်ရော့တယ်ဆိုတာလည်းထောက်တောင့်တင်းတာရဲ့ တောင်တင်းတာတောင်တင်းတာဝါယောဓာတ်ဝါယောဓာတ်ပါပဲအဲ့တော့တောင်တယ်တင်းတယ်အဲ့ဒါဝါယောဓာတ်ရဲ့လက္ခဏာယော့တယ်ဆိုတာလဲဝါယောဓာတ်ရဲ့လက္ခဏာယောဂီတွေမှတ်တဲ့အခါရောက်တော့ဖောင်းတယ်ပိန်တယ်မှတ်တယ်ဖောင်းတယ်ဆိုလို့ချင်းဝမ်းဘက်ကတဖြည်းဖြည်းနဲ့တောင်တောင်တောင်တောင်တင်းတင်းတင်းတင်းသွားတယ်အဲ့ဒါဝါယောဓာတ်ရဲ့လက္ခဏာကိုသိတယ်ပိန်တယ်လို့မှတ်တဲ့အခါမှာယော့သွားတယ်ရွေ့ရွေ့ရွေ့ရွေ့ယော့သွားတယ်ယော့ကျသွားတယ်အဲယော့ကျသွားတယ်လို့သိရဝါယောဓာတ်ရဲ့လက္ခဏာကိုသိနေတာပဲအဲ့တော့ ပေါင်းတဲ့ပိန်နဲ့မှတ်နေတာဝါရောတက်ကိုမှတ်နေတယ်တဲ့ဝါရောတက်ရဲ့လက္ခဏာတွေသိနေရတယ်မှတ်ရင်သိတာပဲသတိထားမှတ်တဲ့သူပိုသိတယ်သတိထားနည်းနည်းသတိထားရင်နည်းနည်းသိတယ်များများသတိထားရင်များများသိတယ်ထောက်ကန်တောင်တင်းရောချင်းသမီးရင်းရိုင်လှုပ်ရှား၍သွားရသည်တဲ့ဖောင်းတယ်လို့မှတ်လို့ရှိရင်အဲမိမိရဲ့ဝမ်းပိုက်ကြီးကိုအပြင်ဘက်ရင်းသွားတယ်ရိုင်သွားတယ်လှုပ်ရှားသွားတယ်အပြင်ဘက်ကိုပိန်တယ်လို့မှတ်တဲ့အခါတော့အတွင်ဘက်မှာ မိရဝမ်းဘက်ကရင်းသွားတယ်ရင်းရင်လှုပ်ရှားသွားတယ်ရွေရှားသွားတယ်အဲ့ဒီလိုသိအဲ့ဒါဝါယောတရဲ့ကိစ္စတဲ့ဝါရောဝါယောတရဲ့လုပ်ငန်းအဲ့ဟာကိုသိနေတယ်ဒါလည်းသဘာဝတစ်မျိုးပဲသူလိုရာပဲတွန်းလျက်ဆောင်သည်တဲ့ဟောင်းတယ်လို့မှတ်တဲ့အခါမှာအဲဒီဝမ်းဘက်ကအပြင်ဘက်ကိုဆွဲခေါ်သွားတယ်လို့ဆွဲဆောင်သွားတယ်လို့အတွင်းဘက်ကိုဆွဲလိုက်တယ်လို့အပြင်ဘက်ကိုတွန်းထုတ်လိုက်တယ်လို့ဒီလိုသိနေတယ်အဲ့လိုသိတာက ပစ္စုပ္ပထံတဲ့အချင်းအရာကိုသိယောဂီတွေစူးစိုက်ပြီးမှတ်လို့ရှိရင်ဖောင်းတယ်ပိန်တယ်လို့မှတ်လို့ရှိရင်အဲ့ဒီဖြစ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်သည် ဖောင်းကြိုက်တာရှုဖောင်းဖောင်းတာထဲမှာပါတဲ့ဝါရော့တဲ့ရဲ့သဘာဝတွေသိတဲ့ပိန်ကြိုက်ကိုပိန်နာကိုပိန်ကြိုက်တာရှုရှုလို့ရှိရင်ပိန်ကြိုက်မှာရှိတဲ့သဘာဝတွေဝါရော့တဲ့ရဲ့သဘာဝတွေသိလာတယ်ဒါကြောင့်ဖြစ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်သည်တဲ့ တဘာဝသိလာလို့ရှိရင်အဲ့ဒီတဘာဝလေးကတောင့်နေတင်းနေဆိုလို့ရှိရင်ဖောင်းတာမှတ်တဲ့အခါမှာတောင့်နေတင်းနေဆိုရင်စပြီးတော့တောင့်လာတာလေးတွေ့တယ်အဲတောင့်တာလေးဆုံးသွားတာတွေ့တယ်အဲရော့တယ်ဆိုလို့ရှိရင်အစပြီးရော့လာတာလေးတွေ့တယ်ရော့တာလေးဆုံးသွားတာတွေ့တယ်ဟောအစနဲ့အဆုံးအဖြစ်နဲ့အပြက်ညင်းလာတော့တာပဲဒါကြောင့်မို့သဘောမြင်မှဥရိယဝရမြင်နိုင်သည်တဲ့တဘာဝလေးတွေမြင်လာလို့ရှိရင်တဘာအဲ့ဒီတဘာဝလေးရဲ့ တဲ့ပူတဲ့သဘာဝဆိုလို့ရှိရင်ဥပမာပူပူတဲ့သဘာဝပူတယ်ပူတယ်ပူတယ်လို့မှတ်တယ်ပူတာလေးစပေါ်လာတာလဲကိုကပူတယ်ပူတယ်လို့မှတ်လို့ရှိရင်ပူတာလေးစပေါ်လာတာလဲတွေ့တယ်အဲ့ဒီပူတာလေးပျောက်သွားတာလဲတွေ့တယ်ဟောစပေါ်လာတာလေးကဖြစ်လာတာပေါ့ပျောက်သွားတာလေးကတွေ့တာပြက်သွားတာပေါ့အဖြစ်နဲ့အပြည့်မြင်သွားတယ်တဲ့ဒါကြောင့်သဘောမြင်မှဥဒိယဝရမြင်နိုင်သည်တဲ့သဘောဆိုတာပူတဲ့သဘောလေးကိုပူတယ်ပူတယ်လို့မှတ်ပြီးသိနေလို့ရှိရင်ဥဒိယဆိုတာအဖြစ်ဝရဆိုတာအပြည့်စပေါ်လာတယ်ပျောက်သွားတယ် ဖြစ်လာတယ်ပြက်သွားတယ်အဲ့ဒါကိုမြင်ပါတယ်တဲ့တဘာဝလေးတွေသိလာလို့ရှိရင်အဖြစ်ပြက်ဆိုတာလည်းမြင်လာတယ်ဖြစ်ပြက်မြင်မှအနိစ္စဒိဋ္ဌသိနိုင်သည်တဲ့ဖြစ်ပြက်မြင်လာလို့ရှိရင်အနိစ္စမြင်တော့တာပါပဲတဲ့လက္ခဏာစစ်တွင်တစ်ခုမြင်အကုန်မြင်သိတော့သည်လေလက္ခဏာ၃ပါးရှိတယ်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအဲ့ဒီလက္ခဏာ၃ပါးတွေကအနိစ္စမြင်လို့ရှိရင်ဒုက္ခနဲ့အနတ္တလည်းမြင်ပြီးသားဖြစ်သွားတယ်ဒါကြောင့်မို့ ဖြစ်ခိုက်ရှုနေလို့ရှိရင်တဘာဝယုံနာတွေကိုလည်းသိသွားမယ်အနိစ္စလည်းသိမယ်ဖြစ်ပြီးပြက်ပေါ်ပြီးပြောက်အစပေါ်လာတာလေးရောအဆုံးပြောက်သွားတာလေးရောသိမယ်အနိစ္စလည်းသိမယ်ဒုက္ခလည်းသိမယ်အနတ္တလည်းသိမယ်တဲ့အဲ့တော့အနိစ္စလည်းသိယုံနာလည်းသိအကြောင်းအကျိုးလည်းသိအနိစ္စလည်းသိဒုက္ခလည်းသိအနတ္တလည်းသိအဲ့ဒီဝိပဿနာဉာဏ်တွေဖြစ်ချင်ရင်တဲ့ဖြစ်ခိုက်ကိုရှုပါတဲ့သွားရင်သွားခိုက်သွားတယ်လို့မှတ် ရက်ရင်ရက်ခိုက်ရက်တယ်လို့မှတ်ထိုင်ရင်ထိုင်ခိုက်ထိုင်တယ်လို့မှတ်လျောင်းကိုက်လျောင်းရင်လျောင်းတယ်လို့မှတ်ကြွားကိုက်ကြွားတယ်လို့မှတ်ခြားကိုက်ခြားတယ်လို့မှတ်လှမ်းကိုက်လှမ်းကိုက်လှမ်းတယ်လို့မှတ်ပူကိုက်ပူတယ်လို့မှတ်ရားကိုက်ရားတယ်လို့မှတ်နာကိုက်နာတယ်လို့မှတ်သူ့အခိုက်သူ့အခိုက်အဲ့မှာဖြစ်တဲ့အခိုက်လေးမှာမှတ်ရတယ်အဲ့ဒီလိုဖြစ်ခိုက်ရှိမှသဘာဝမုချသိနိုင်သည်အဲ့လိုဖြစ်ခိုက်ဖြစ်ခိုက်ရှုနေတာဒါပฏิပဌာန်လည်းဟုတ်တယ်ဝိပဿနာလည်းဟုတ်တယ်ယောဂီတွေအခုဒီလာပြီးတော့ မိမိတို့ရည်မှန်းထားတဲ့ရဲ့အတော်အတွင်းမှာဘာတွေလုပ်နေတာလဲဆိုတာယောဂီတွေပြောတယ်တတိပဋ္ဌာန်အထုတ်ပါတယ်ဟုတ်တယ်တတိပဋ္ဌာန်ဆိုတာလည်းဟုတ်တယ်ဝိပဿနာဆိုတာလည်းဟုတ်တယ်အခုယောဂီတွေမိမိတို့အထုတ်နေရတယ်တတိပဋ္ဌာန်လုပ်ငန်းဝိပဿနာလုပ်ငန်းလုပ်နေရတဲ့ယောဂီတွေပြီးပြီအဲတတိပဋ္ဌာန်ရဲ့အဓိပ္ပာယ်လေးတွေနာကြပြရပြီဝိပဿနာရဲ့အဓိပ္ပာယ်ကိုလည်းနာကြပြရပြီအဲ့တော့အဲ့ဒီတတိပဋ္ဌာန်ဝိပဿနာရဲ့အဓိပ္ပာယ်တွေကိုနားလည်ပြီးတော့အဲ့ဒီတတိပဋ္ဌာန် အလုတ်ဖြစ်တဲ့ဖောင်းနာပိနာစတဲ့အာယုန်တွေကိုအဲ့ဒီအာယုန်ထဲမှာစွဲစွဲမြဲမြဲတည်တဲ့တတိအဲယုံနာမြင်အောင်အကြောင်းကျိုးမြင်အောင်အိသဒုက္ခအနတ္တမြင်အောင်အဲ့ဒီဝိပဿနာဉာဏ်တွေဖြစ်အောင်မိမိတို့တဏ္ဍာမှာဖြစ်ပေါ်နေတဲ့ယုံနာတရားတွေကိုဖြစ်ခဲ့ဖြစ်ခဲ့မပြတ်တလည်းဆက်ရှုမှတ်ပြီးတော့ရှစ်တတိနဲ့နောက်တတိရှစ်သမารိနဲ့နောက်သမารိဆက်ဆက်အောင်မှတ်နိုင်ရခြင်းအပြင်ဝိပဿနာဉာဏ်ဤအစဉ်စဉ်အစဉ်စဉ်တိုးတက်ပြီးနောက်ဆုံးအရိယာမဉ္ဇဉ်ဖိုးဉာဏ်နဲ့ ဖြစ်ပြမဆက်အငိမ့်တနိဗ္ဗာန်ကို ကိုယ်တိုင်ကိုယ်ကြမျက်မှောက်တွေ့ရှိနိုင်အောင် အသီးသီးကြိုးစားနိုင်ကြပါစေ။